ဗျာတပည့်တော်တို့သည်တပည့်တော်တို့သည်ယခုတရားထုတ်စဉ်အတွင်း၌ယခုတရားထုတ်စဉ်အတွင်း၌ခန္ဓာ၅ပါးခန္ဓာ၅ပါးယုံနာနှစ်ပါးကိုယုံနာနှစ်ပါးကိုရသော်ဖျားရှင်ရသော်ဖျားရှင်ကိုရောမြတ်ကြီးအားကိုရောမြတ်ကြီးအားသူတန်းပါဤသူတန်းပါဤအရှင်ဖျားရှင်ဖျား န္ဓာကိုယ်ဣရိယာပုဂ္ဂိုလ်စိတ်တိုင်းကြအောင်ပြေခြေထောက်တွေကိုဖိမထားနဲ့ထပ်မထားနဲ့ဘယ်ဘက်ခြေတော့အတွင်းနဲ့ထက်ထက်ညာဘက်ခြေအတွင်းနဲ့ထက်ထက်မိမိတို့ထိုင်တဲ့အခါမှာနှစ်သက်တယ်လို့လေး ခြေထောက်ကိုတစ်ဖက်ကတွင်းနဲ့ထည့်ထားတဲ့အခါကျတော့ဖိလည်းမထားနဲ့။နည်းနည်းဖိထိုင်ကြကြထိုင်လာတဲ့အခါကျတော့ပူလိုက်စိတ်ကအဲ့နေရာနေပြီးတော့မခွာနိုင်ဘူးဖြစ်လာရင်အဲ့မှာစိတ်ဆင်းရဲလာခဏလေးနဲ့ဖက်ဖက်လက်ဖွာလေးပေါ်ညာဘက်လက်ဖွာလေးတင် ကိုယ့်ရဲ့အထိုင်ဣရိယာပုတ်ကိုစိတ်တိုင်းကြအောင်ထိုင်ပြီးတာနဲ့ခါကြီးတွေဆန္ဒတွေဘာတွေလည်းမလုံးနဲ့ပုံမှန်လေးပဲတရားနာတော့ကလွတ်လွတ်လေးထိုင်တဲ့ကဲ့သို့ပဲပုံမှန်လေးထိုင်မျက်စိလေးမှိတ်အာယုံသိမ့်ပြီးတော့ခေါင်းကနေစပြီးတော့စစ်ကြည့်ဥကောင်းကနေပြီးတော့ ပြီးတော့အဲ့မှာတင်းနေတာတွေထောက်နေတာတွေရှိလားကောင်းကြီးတွေညနေကြောကြီးတွေတင်းနေသလားအန်ကြီးတွေကြိတ်ထားသလားဥပေါင်းပိုင်းတစ်ခုလုံးကိုအကုန်လုံးကြည့်လိုက်တင်းလည်းမထားနဲ့ညှက်လည်းမထားနဲ့တောင့်လည်းမထားနဲ့တင်းတင်းကြီးတွေတောင့်တောင့်ကြီးတွေညှက်ထားတာအန်ကြိတ်ထားခြင်းဒါလေးဖြေချလျှော့ချ ဖြေချလျှော့ချကောင်းပိုင်းမှာဖြေချလျှော့ချပြီးတဲ့ပုဂ္ဂိုလ်ကလေပင်ရဲ့အောက်ပိုင်းအဲ့မှာလက်မောင်းကြီးတွေတောင့်ထတာလားညှစ်ထတာကုတ်ကြောကြီးတွေတင်းထတာလားခါကြောကြီးတွေတောင့်ထတာလား အကုန်ပြန်စစ်ကြည့်အပေါ်ကနေတဖြည်းဖြည်းလိုက်စစ်ကြည့်ကုံကြောကြီးတွေတင်းလည်းမထားနဲ့တောင့်လည်းမထားနဲ့ညှစ်လည်းမထားနဲ့ခါကြောကြီးတွေလည်းတောင့်မထားနဲ့ရှေ့ကဝမ်းပိုက်ပိုင်းနောက်ကနောက်ကြောပိုင်းဂုံလုံးကိုအလုံးစစ်ကြည့်ကုံလုံးစစ်တင်းနေတာကြီးတွေတောင့်နေတာကြီးတွေရှိရင်စိတ်ထဲမှာမတက်မသာရှိရင်ဒါလေးစိတ်လေးကိုလျှော့ချလိုက်ရတယ် အဲ့နာလေးမှာစိတ်တင်းလို့ရုပ်တွေတင်းလာအဲ့ဒီစိတ်ကလေးကိုဖြေချလျှော့ချဖြေချလျှော့ချစိတ်ကလေးကိုဖြေချလျှော့ချပြီးတော့ကဲအောက်ကခါကနေအောက်ခြေတော်တစ်ပိုင်းထိရောပြန်စစ်ကြည့်ဒူကောင်းနေခါတွေ တင်းနေတာတွေတောက်နေတာတွေကြက်နေတာတွေရှိလားအကုန်လုံးပြန်စစ်ကြည့်ကုန်လုံးဖြေချလျှော့ချစိတ်တိုင်းမကြသေးရင်ပြင်းခုချိန်မှာစိတ်တိုင်းမကြသေးဘူးအထိုင်ကြီးကလုံကြီးတွေကတင်းနေသလားကြက်နေသလားခါရောက်ရတောက်နေသေးလားတင်းနေသေးလားအကုန်လုံးဖြေချလျှော့ချ ဖြေချလျှော့ချကုန်တကူလုံးအထက်အောက်စစ်ပြီးပြီဆိုရင်စိတ်နဲ့ခန္ဓာကြီးကိုပြန်ကြည့်လိုက်ကိုယ်ခန္ဓာကိုစိတ်တိုင်းကြတယ်အခွန်ချွတ်ပြီးလွတ်လွတ်ကြီးတဲနေပြီလားစိတ်ကနေဆောင်းထားရတာရှိသေးလားခန္ဓာကြီးကိုစိတ်ကဘာမှဆောင်းထားရတာလည်းမရှိသေးနဲ့စိတ်ကဘာမှမဆောင်ထားတော့နဲ့သူ့အတူလွတ်လွတ်လေး တီးနေပြီဆိုရင်ကဲဥစဉ်တရားရှုွက်စပြီးတော့ပြေးမယ်အဲတော့တရားရှုတဲ့အခါမှာကာယ ानु ဘဒနာကမ္မထံရှုတဲ့ယောဂီများရှိမယ်စိတ်ကိုရှုတဲ့ယောဂီများရှိမယ်ဝေဒနာရှုတဲ့ယောဂီများရှိမယ်၃မျိုးအဲ့ဒီ၃မျိုးလုံးအဲ့ဒါကိုကြိုက်တာကဲအခုရွေးကာယ ရှုကျင်တဲ့ပုဂ္ဂိုလ်ကအခုနှာသီးဝါလေးကနေအဲ့ဒီ၃မျိုးလုံးရှုနည်းလေးကိုနှာသီးဝါလေးမှာပဲ main တည်ပြီးတော့မှဦးဇင်းတို့လိုက်နည်းလေးပေးမယ်။ကဲခန္ဓာကြီးတစ်ခုလုံးကတော့လှုပ်လည်းမလှုပ်တော့ဘူးပြင်လည်းမပြင်တော့ဘူးကြွာလည်းမကြွတော့ဘူး။သူကသူဒီတိုင်းခွန်ချွတ်ထားပြီ။ခန္ဓာကြီးတစ်ခုလုံးမှာမငြိမ်တာပါရှိလေကြည်လား။နှာသီးဝါမှာလေးလေးဝင်လိုက်ထွက်လိုက်ကတော့ရက်လို့လည်းမရဘူး နော်မဝင်ပါနဲ့လည်းပြောလို့မရမထွက်ပါနဲ့လည်းပြောလို့မရအဲ့ဒီနှာသီးဝမှာဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်နဲ့ဖြစ်နေတဲ့အဲ့ဒီဝါယောဓာတ်လို့ခေါ်တဲ့လေအဲ့ဒီလေလေးဟာသူ့ဟာသူတိုးဝင်လာတာစောင့်ကြည့်နေလေလေးတိုးပြီးဝင်လာဘလောက်ထိနေနိုင်လဲဒါလေးဒီတိုင်းလေးနေကြည့် တိုးပြီးတော့ဝင်လာတဲ့လေလေးကအကြာကြီးမထားနိုင်ပြန်ပြီးတော့တခါထုတ်ရပြန်မထုတ်ဖက်ထားရင်တခါတဲ့အရန်ကိုအဲ့မှာသူ့အတူထုတ်ချင်တဲ့ကသူ့အတူဖြစ်လာတော့လေကပြန်ပြီးတွန်းထုတ်လိုက်ရတာတိုးပြီးဝင်လာတယ်အဲ့ဒါလေသူ့သဘောနော်သူ့သဘောသူသူ့အလိုသူ့အလုပ်သူလုပ်နေတဲ့ အဲ့ဒီဝါယောဓာတ်ကသူ့အတူလုံနေတာသူ့အတူတိုးပြီးဝင်လာဟဲ့နင်ငါခန္ဓာကိုယ်ကြီးတဲ့နင်ဒီအပြင်အလေတွေတိုးမဝင်နဲ့လို့ပြောလို့မရဘူးသူ့အလုပ်သူလုပ်နေတာတိုးပြီးတော့ဝင်လာတယ်နာဒီဝါလီကနေတိုးပြီးဝင်လာပြန်ပြီးတော့ကြာကြာထားလို့မရဘူးတခါပြန်ပြီးတော့တိုးပြီးတော့ ဝင်လာတဲ့လေကိုပြန်ပြီးကန်ပြီးထုတ်ပြလိုက်ပြန်တာတွန်းပြီးတော့ဝင်လာတဲ့သဘောလေးကန်ပြီးထွက်သွားတဲ့သဘောလေးအဲ့ဒါဝါယောဓာတ်ပထဝီတေသောအဘောဝါယောဆိုတဲ့ရုပ်ကမ္မထံကိုရှုမယ်ဆိုမြတ်စွာဘုရားကအဲ့ဒီဓာတ်လေးပါးကမ္မထံကနေစရှုရင်တမာရိရလွယ်တယ်တဲ့ပို့ပြီးတော့ပေါက်မြောက်လွယ်တယ်ဒါမြတ်စွာဘုရားတိုက်ရိုက်ပြောခဲ့တဲ့စကားနော် ဒါကြောင့်မို့ပထဝီဓာတုခေါ်ရာဟုလပထဝီဓာတ်ကြီးကိုချက်သားရာဟုလရှုစမ်းနော်ပထဝီဓာတ်ရဲ့အနိစ္စဒုက္ခအနတ္တသိရင်လေဒါတစ်ပါးပေါ့ရင်လေမတရားကိုတရားရမှာဝါယောဓာတ်တစ်ပါးပေါ့လဲရမှာပဲအဲ့ဒါကြောင့်မို့အခုဝါယောဓာတ်တစ်ခုကနေစပြီးတော့ခန္ဓာကိုယ်တွန်းလိုက်ကန်လိုက်ဒီလေရဲ့သဘောဟာတွန်းလိုက်ကန်လိုက်ဖြစ်နေတာလေးကိုကြည့်ဉာဏ်နဲ့ကြည့်ဒါကာယ ानु ပတ္တနာရှုွက်ကအခုစလိုက်မဲ့ယောဂီများအတွက်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 ကိုကရှူခြင်းလို့ရှူနေရတာမဟုတ်ကိုကတိုးထုတ်ခြင်းလို့ထုတ်သူ့အလုပ်သူလုပ်နေတာသူ့အလိုလိုပဲသူ့အသူလုပ်နေတာအဲ့ထဲမှာငါသူတပါးယောက်ျားမိန်းမဘာမှမရှိဘူးငါလည်းမဟုတ်ဘူးငါကိုလည်းမဟုတ်ဘူးသူ့အလုပ်သူလုပ်နေတာလို့အဲ့ဒီဝါရောဓာတ်ရဲ့အပေါ်မှာငါလည်းမပိုင်ငါလည်းမဆိုင်ငါလည်းအစိုးမရကိုမပိုင်မဆိုင်အစိုးမရတဲ့အဲ့ဒီစိတ်ကလေးဟာ သူသဘောသူဆောင်သူ့လောက်သူလောက်နေတာလေးကိုပဲတဘာဝလေးကိုအဲ့ဒါလေးကိုကြည်သေးခြင်းလို့ကြည်သူသဘောသူဆောင်ပြီးတိုးဝင်လိုက်ကန်ထွက်လိုက်သူ့လောက်သူလောက်နေတာစိတ်ကဘေးကိုရောက်သွားရင်အဲ့နာတာပြန်တင်ပြန်တင်ပြီးတော့ကြည်အဲ့နာလေးပဲပြန်တင်ပြီးတော့ကြည်ဘယ်မှမရောက်စေနဲ့ လေလေးသူ့အတူတွန်းလိုက်ကန်လိုက်ဒါလေးကိုပဲဒါတတိထားနေကိုယ်ကိုတတိထားပြီးတော့ဝါယောထရဲ့တွန်းသဘောကန်သဘောကိုကာယ ानु ပဒနာလိုက်မဲ့ပုဂ္ဂိုလ်များအဲ့တိုင်နာလိုက် စိတ်ဓာနုပတနာကမ္မထံအာတန်လို့စိတ်ကိုရှုခြင်းတဲ့ယောဂီများကစိတ်လေးတစ်လုံးဘာမှအခုခန္ဓာကြီးအခုငုတ်တော်ကြီးထိုင်းတာငါဘာမှမတွေးတော့ဘူးဘာမှမကြံတော့ဘူးဆိုပြီးနေကြည့်ဒါကအကျင်ကြတဲ့ပေးကြတဲ့အဲ့လိုနေကြည့်ပြီးတော့မှစိတ်လေးတစ်လုံးတွေးတာပေါ်ရင် တွေးတာကိုဓာတ်ဆိုတန်းတီအောင်လိုက်တာအဲ့ဒါစိတ်ဓာနုပတနာအဲ့လိုလိုက်လို့တချို့တလေကမလိုက်တတ်တာရှိတယ် ဘယ်စိတ်ဖမ်းရမှန်းကိုမသိဘူးဖျားရှောက်ကြတာရှိအဲ့လိုတရားယောဂီမျိုးကြတော့အခုနာဘိဝနေကပ်ဖမ်းကြည့်စိတ်ကိုဖမ်းပါနော်စောသောကရုပ်ကိုဖမ်းတာဝါယောဓာတ်ဆိုတဲ့ရုပ်သဘောကိုဖမ်းတာအခုကျစိတ်ကိုဖမ်းမဲ့ပုဂ္ဂိုလ်ကကဲမရှူနဲ့အตาလေးနေကြည့်ကြာကြာနေလို့ရမလားကိုယ့်ဟာနဲ့ကိုနေကြည့်တာလေကိုမရှူဘဲနဲ့အตาလေးတာခဏထားကြည့် ဏလေးထားကြည့်အလိုလိုလေကိုရှူခြင်းနဲ့စိတ်အလိုလိုပေါ်လာလေရှူခြင်းနဲ့စိတ်ကပေါ်လို့လေကအဲ့ဒါရှူပြီးတွင်းရအဲ့ဒီရှူသွင်းပြီးပြီဆိုရင်အခုခဏထားကြည့်ထားကြည့်အဲ့ဒီလေကိုပြန်ပြီးထုတ်ချင်တဲ့စိတ်အရင်ပေါ်ရတယ်နောက်ကလေကနောက်ကလိုက်တာ လေကိုပြန်ပြီးထုတ်ချင်တဲ့စိတ်ကအရင်ပေါ်တာနောက်ကလေကနောက်ကလိုက်အဲ့ထုတ်ချင်တဲ့စိတ်ကိုမြင်အောင်ကြည့်လေလေးကိုရှူခြင်းနဲ့ဆိုတော့စိတ်ပေါ်လို့လေရှူတယ်ကဲလေရှူလဲပြီးရောအဲ့ရှူခြင်းနဲ့စိတ်ရှိသေးလားပြန်ကြည့်မရှိတော့ရှူပြီးလို့အတွင်းထဲရောက်တဲ့အခါကျတော့လေလေးကိုပြန်ပြီးတော့ထုတ်မယ်ဆိုတော့စိတ်ကအလိုလိုသူ့အတူဖြစ်လာအကြာကြီးထားလို့မရဘူး လေကိုပြန်ပြီးတော့ထုတ်ချင်တဲ့စိတ်သူ့လိုလိုပေါ်လာအဲ့ပေါ်လာတဲ့အခါကျတော့အဲ့ဒီယောဂီသည်သူ့အလိုလိုလေကပြန်ပြီးတော့တွန်းထုတ်ရတယ်အဲ့ဒီလိုစိတ်ကိုစစချင်းဘာမှအခြေခံမယူဘဲနဲ့ဒီတိုင်းဖမ်းလို့ဘလို့မကိုတပြည့်တော်တော့မရဘူးဖေ။စိတ်ကိုမဖမ်းတတ်ဘူးဆိုတဲ့ပုံကူများကနာဇီဝမှာလေရဲ့ရှူခြင်းနဲ့စိတ်နော်ပြန်ထုတ်ခြင်းနဲ့စိတ် အဲ့ဒီပေါ်တဲ့စိတ်ကိုမြင်အောင်လိုက်ကြည့်အဲ့ဒါစိတ်ဓာနုပဒနာနဲ့သွားမဲ့ယောဂီကအဲ့ဒီတိုင်းကိုယ့်အနေကိုလိုက်သွားဝေဒနာနုပဒနာကမ္မထာနဲ့လိုက်တဲ့ယောဂီများအတွက်နာဒီဝနေပြီးတော့ဖမ်းကြည့်လေလေးကဝင်တဲ့လေလေးကအေးပြီးတော့ဝင်လာတာအဲ့တော့အေးတယ်လို့စိတ်ထဲမှာခံစားမှုလေးပေါ်လာ ပြန်ပြီးလေလေးထုတ်လိုက်တဲ့အခါကျတော့ပူပြီးနှွေးပြီးတော့ထွက်သွားတာအဲ့ဒီပေါ်မှာနှွေးတာလေးအပေါ်မှာခံစားမှုလေးဖြစ်တယ်အဲ့ဒီကျတော့ဝေဒနာနုပဒနာရှုမဲ့ယောဂီကခံစားမှုကိုကြည့်မှာနော်လေကိုမကြည့်တော့ဘူးနော်ရှုကျင်တဲ့စိတ်ရှိုက်ကျင်တဲ့စိတ်ကိုလည်းမကြည့်တော့ဘူးဘာကြည့်မှလဲခံစားတဲ့သဘောလေးအဲဒါလေးကိုခံစားတယ်လေလေးကအဲပြီးဝင်လာတာနှွေးနှွေးလေးထွက်သွားတာလေး အဲ့ဒီထွက်သွားတဲ့နှွေးနှွေးလေးထွက်သွားတဲ့အပေါ်မှာခံစားတာလေးဝေဒနာနုပဒနာကမ္မထံကို ရှုကျင်တဲ့တရားယောဂီကအဲ့ဒီလေလေးရဲ့စပြီးတော့ခံစားတဲ့သဘောလေးကိုအရင်စရှုမြင်အောင်ကြည့်စိတ်ကိုဖမ်းတဲ့ယောဂီများကနည်းနည်းလေးတော့ခက်မယ်စိတ်ကိုဖမ်းရတာဆိုတော့နော်ဒါကြောင့်မို့အဲ့ကာယစိတ်တဝေဒနာဒီသုံးမျိုးမှာမိမိကဘယ်ဟာအာတန်လဲမိမိအာတန်နာတစ်ခုကို ကိုယ့်အိမ်ကိုမှနေတိုင်းဒါလွယ်လွယ်လေးလှုပ်လို့ရအောင်လို့ဦးစင်းကအခုဒါသုံးမျိုးလုံးပေးတာတခုတည်းသွားမှာတကယ်တမ်းကတော့ဒါပေမဲ့အခုကအများနဲ့မို့ဦးစင်းတို့တရားတော်မတွေနည်းနည်းသိခံပြီးတော့ဒါနားထောင်ပြီးနော်ကိုယ့်အိမ်ကိုကိုယ့်နဲ့ကိုကြတော့ငါဝေဒနာနုပဒနာရှုမလားစိတ်ဓာနုပဒနာရှုမလားကာယနုပဒနာရှုမလားဆိုပြီးတော့အဲ့ဒီ၃မျိုးတည်းကရွေးလို့ရအောင်လို့ဓမ္မနုပဒနာကိုတော့ထားလိုက်တော့နော်အဲ့ဒီ၃မျိုးကိုဦးဇင်းတော်တရားတော်မတွေ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 မြင်အောင်ကြည့်အဲ့ဒါလေးကိုနံပါတ်1ကကမ္မထံ3မျိုးတစ်မျိုးမျိုးကိုကရွေးရမယ်ကာရမတို့ စာစာချင်းမှာအကုန်လုံးလိုက်ပြီးတော့တန်းပြီးတော့ချက်ချင်းကြီးမရှုတတ်သေးဘူးဆိုတော့စစချင်းမှာအခြေခံတစ်မျိုးမိမိနှစ်သက်တာယူပါရုပ်ရှုရှုနာမ်ရှုရှုကြိုက်တာယူအကုန်လုံးနောက်ဆုံးတော့ဖြစ်ပြမြင်အောင်ရှုပြီးတော့ဖြစ်ပြမုန်းအောင်ဆုံးအောင်ရှုရမှာယူအတူတူပဲဘယ်လမ်းကသွားသွား စိတ်ဓာနုပဒနာရှုကျင်တဲ့ပုဂ္ဂိုလ်ကဒီတိုင်းဒါတိုင်းပဲဘာမှတွေးမှုတော်မှုကြံစည်မှုမှန်သမျှငါဘာမှမလုပ်တော့ဘူးဆိုပြီးတော့ဒီတိုင်းလိုက်အဲ့လိုလိုက်နိုင်တဲ့ပုဂ္ဂိုလ်ကလုံနေကြပုဂ္ဂိုလ်ကရတယ်အကယ်၍စဆာချင်းယောဂီများကမလိုက်နိုင်ရင်တော့အဲ့ဒီရှူခြင်းတဲ့စိတ်ပြန်ထုတ်ခြင်းတဲ့စိတ်အဲ့စိတ်ကိုမြင်အောင်ကြည့်စိတ်ကလေးလေးမရှူခင်မှာရှူခြင်းတယ်ဆိုတဲ့စိတ်ကအရင်ပေါ်ရတယ် လေလဲရှူပြီးတော့ရှူကျင်တဲ့စိတ်ကမရှိတော့ဘူးဒါဟာထုတ်ချင်တယ်ဆိုတဲ့စိတ်ကလေးကပေါ်လာတယ်လေလေးထုတ်ပြီးတော့ထုတ်ချင်တဲ့စိတ်ကမရှိတော့ဘူးအဲ့ဒီစိတ်ကလေးရဲ့သူ့သဘောသူ မရှိတော့တဲ့ဟာလေးကိုမြင်အောင်ကြည့်အဲ့ဒါစိတ်တာနုပဒနာပဲကြားစိတ်မြင်စိတ်ထိစိတ်တွေးစိတ်အကုန်လုံးမှတ်ဒါစစချင်းအခြေခံပရိကံကိုယူလိုက်တာ အဲ့ဒါလေးကြည်နေရင်ကြည်နေရင်နဲ့ဓာတ်ဆိုအိမ်ချောင်းတွေးတဲ့စိတ်ပေါ်အိမ်တွေးတဲ့စိတ်ကိုအာယုံပြုတ်ကြည့်လိုက်ကိုကတတိထားလိုက်တာနဲ့အဲ့ရှေ့ကတွေးတဲ့စိတ်ကမရှိတော့သူ့လိုလိုပျောက်သွားပြီချုပ်သွားပြီရှေ့စိတ်လေးသူ့သဘောသူပြောင်းလဲသွားတဲ့သဘောလေးကိုမြင်အောင်ကြည့်နာပြီးဝလေးမှာရှူခြင်းတဲ့စိတ်ထုတ်ခြင်းတဲ့စိတ်ကလေးကိုကြည်နေရင်နဲ့တတိအားနဲ့သွားရင်ဓာတ်ဆိုထွက်ပြေးတာအဲ့ဒါလေးကိုမြင်အောင်ကြည့် အိမ်ကြောင်းရောက်အိမ်ရောက်အိမ်ကြောင်းတွေးတဲ့စိတ်ကလေးအလုံးကြောင်းတွေးတဲ့စိတ်ကလေးဘာစိတ်ကလေးပေါ်လာတယ်ပေါ်လာတဲ့စိတ်ကလေးကိုလိုက်အဲ့ဒါဒါစိတ်တနုပဒနာနဲ့လိုက်တဲ့ယောဂီပေါ်သမျှပေါ်သမျှစိတ်တွေအကုန်လုံးအဲ့ဒါအရှုခံတာရာကစိတ်တံတာရာကစိတ်ဓာမိတိပဇာနာတိတာရောသာစိတ်တံတာရောသာစိတ်ဓာမိတိပဇာနာတိမြတ်စွာဘုရားတော့ຢာကဖြစ်တဲ့စိတ်ဒေါသဖြစ်တဲ့စိတ်တောကဖြစ်တဲ့စိတ် အကုန်လုံးပေါ်သမျှအကုန်ရှုတယ်အဲ့ဒါအဲ့စိတ်လေးတစ်လုံးပေါ်လိုက်ကိုကတတိထားလိုက်အဲ့ဒါလေးကချုပ်ပြောက်ပြီးတော့ပျက်စီးသွားတယ်မမြဲတဲ့အနေဆာလေးကိုကမြင်နေရတွေးတတ်တဲ့သဘောလေးကြံစီတတ်တဲ့သဘောလေးအဲ့ဒါလေးကသူ့လိုလိုကိုသူတွေးတတ်တယ်ကြံစီတတ်တယ်သူ့လိုလိုသူ့အလိုလိုဆိုတာသူ့သဘောသူဆောင်တာကိုပြောတာ သူ့ဟာသူတွေးတာကိုကလိုက်တွေးနေရမှာမဟုတ်ဒီတိုင်းနေလိုက်ရင်တတိလွတ်တာနဲ့ကိုသူကသူ့လိုလိုကိုသွားတွေးတတ်သူ့လိုလိုပဲကြံစီတတ်တဲ့သဘောသူ့လိုလိုဖြစ်နေတဲ့စိတ်ကလေးကိုငါမပိုင်အစိုးမရသူ့စိတ်သူတမျိုးပြီးတမျိုးပေါ်နေရတဲ့စိတ်ကလေးကိုမြင်အောင်ကြည့်ရမယ်အဲ့ဒါပေါ်သမျှစိတ်တွေအရှုခံမယ် ဝေနာနုပဒနာကမ္မထမ်းလိုက်တဲ့ပုဂ္ဂိုလ်ကဒါလေးပါဖောက်ပြန်တဲ့ဝေနာမပေါ်တော့ဘယ်မှရှုစရာမရှိအဲ့နှာသီးဝမှာလေလေးအေးပြီးဝင်လာတာလေးနှွေးပြီးတော့ထွက်သွားတဲ့လေလေးရဲ့အဲ့ဒီပေါ်မှာစိတ်ခံစားမှုလေးကိုမြင်အောင်ကြည့်မြင်အောင်ကြည့်နှွေးနှွေးလေးထွက်သွားတဲ့ပေါ်မှာကောင်းတယ်လို့ခံစားသလားဆိုးတယ်လို့ခံစားအလယ်လဘလို့ခံစားမှုဖြစ်လဲစိတ်သုံးမျိုးအေးပြီးဝင်လာတဲ့လေလေးရဲ့အပေါ်မှာဘလို့ခံစားမှုဖြစ်လဲ အဲ့ဒီကနေစလိုက်ကြည့်နှာသီးဝါခြေတိုင်းလေးကိုခဏတမာဒီလေးစယူတာပြီးရဒီကိုလုံးဖြန့်ဖြန့်လိုက်ကြရုပ်ကိုရှုတဲ့ပုဂ္ဂိုလ်ကလည်းနှာသီးဝဝါရော့တက်တွန်းသဘောကံသဘောကနေခန္ဓာကိုယ်ကြီးပေါ်မှာတောင့်လာတာတွေတင်းလာတာတွေဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ဖြစ်နေတာတွေွားရွာမောမောဖြစ်နေတာတွေရားလာတာတွေနော်ပူလာတာတွေအေးလာတာတွေ အဲ့ဒါဓာတ်၄ပါးရဲ့ဖောက်ပြန်တဲ့သဘောတွေသူသဘောသူပေါ်ပြလာရင်လည်းအဲ့ဒါတွေကိုမြင်အောင်ကြည့်ကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့အဲ့နည်းနည်းပူတာနေများများပူတာဖြစ်လာမယ်နည်းနည်းတောက်တာနေများများတောက်တာဖြစ်လာမယ်တမျိုးပြီးတမျိုးဖောက်ပြန်ပြောင်းလဲပြီးတော့နေတဲ့ရုပ်သဘာဝတွေကိုဉာဏ်ထဲမှာမြင်အောင်ကြည့်တင်တာတွေကလည်းသူ့သဘောနဲ့သူတမျိုးပြီးတမျိုးပြောင်းနေတာ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 တွေးမနေပါနဲ့မျောမနေသေးနဲ့နာသီဝလေးမှာပဲတတိကိုထားရအောင်လုပ်ခန္ဓာကိုယ်ကဓာလေးပါဖောက်ပြန်မှုတွေပေါ်လာရင်ယုတ်ကမထန်သမားတွေကအဲ့ဓာလေးပါဖောက်ပြန်တဲ့အပေါ်မှာသူ့သဘောသူဘလို့ပြောင်းလဲနေတာလိုက်မြင်အောင်လိုက်ကြည့်နာသီဝကိုအဲ့ကြတော့လွတ်လိုက်တော့နာသီဝမကြည့်တော့ဘဲနဲ့တောင်သဘောတင်းသဘောပူသဘောလှုပ်ရှားတဲ့သဘောရားတဲ့သဘော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 ရုပ်ရဲ့သဘာဝပြောင်းလဲခြင်းအဲ့ဒါလေးကိုမြင်အောင်ကြည့်အဲ့ဒီခန္ဓာကြီးကဘာမှမမြင်ဘူးဆိုရင်နှာသီးဝါလည်းတိုးလိုက်ကန်လိုက်ဩတွန်းတာတစ်မျိုးကန်တာတစ်မျိုးအမျိုးမျိုးပြောင်းနေရပါလားနှာသီးဝါမှာပြောင်းလဲခြင်းရဲ့သဘာဝတွေမြင်အောင်ကြည့်လို့ရတယ် စိတ်ဓာနုပဒနာသမားကတော့စိတ်ပဲသူကတော့ရုပ်ကိုမလိုက်ရဘူးရှူခြင်းတဲ့စိတ်လေလေးပြန်ထုတ်ခြင်းတဲ့စိတ်အဲ့ဒီကနေတွေးတဲ့စိတ်ကြံစည်တဲ့စိတ်တင်းတာပေါ်ရင်တင်းတာကြီးမကြည့်အောင်တင်းတာသွားသိတဲ့စိတ်ကိုသိရတယ်တောက်နာပေါ်ရင်တောက်နာကြီးမကြည့်နဲ့တောက်နာကိုသွားသိတဲ့စိတ်ကလေးကိုကြည့်ပူရာပေါ်ရင်ပူရာကြီးမကြည့်နဲ့ပူရာကိုသွားသိတဲ့စိတ် ကိုယ်တာကိုတော့သွားတော့သိမှာပဲသိပြီဆိုတာနဲ့အဲ့သိတဲ့စိတ်ကိုပဲမြင်အောင်ကြည်ခိုင်းတာစိတ်ဓာနုပဒနာသမအတိတ်တွေးရင်တွေးတဲ့စိတ်အနာဂတ်တွေးရင်တွေးတဲ့စိတ်ကြံစီရင်ကြံစီတဲ့စိတ်ဒါအကြောင်းတွေးရင်ဒါအကြောင်းတွေးတဲ့စိတ်အလောက်ကြောင်းတွေးရင်အလောက်ကိုတွေးတဲ့စိတ်တို့ကတင်းတာတောင်းတာပေါ်ရင်ပေါ်တာကိုသွားသွားညှို့တဲ့စိတ် သွားသွားသွားသွားပြီးညွတ်တဲ့စိတ်ကလေးကိုပဲမြင်အောင်ကြည့်ညွတ်တဲ့စိတ်ကလေးတစ်မျိုးပြီးတစ်မျိုးသွားသွားပြီးညွတ်နေတာလေပြောင်းနေတာလေပြောင်းပြောင်းပြီးညွတ်တဲ့နန္တရားအဲ့ဒါကိုရှုရတာအဲ့ဒါအဲ့ဒါစိတ်ဓာတ်ဥပဒနာစိတ်တွေပြောင်းတိုင်းပြောင်းတိုင်းပေါ်တိုင်းပေါ်တိုင်းလိုက်လိုက်လိုက်လိုက်ပြီးတော့သိအောင်လုပ်တာစိတ်ဓာတ်ဥပဒနာရှေ့စိတ်ကိုနောက်စိတ်ကနေလိုက်လိုက်လိုက်လိုက်ပြီးတော့ညှဉ်းညွှန်ညှဉ်းညွှန်ပြီးတော့လိုက်လိုက်ပြီးသိအောင်လုပ်ရတာ ဝေဒနာနုပဒနာကမ္မထရှုတဲ့ယောဂီများကြတော့နာသီဝလေလေးတွေရဲ့ဝင်တာထွက်တာမှာအေးတဲ့သဘောပူတဲ့သဘောအဲ့ဒီပေါ်မှာစိတ်ထဲမှာဘလို့ခံစားနေခံစားတဲ့သဘောလေးမြင်အောင်ကြည့်တာအဲ့ဒီကနေခန္ဓာကိုယ်ဓာလေးပါဖောက်ပြန်လာတဲ့အခါကျတော့တင်းနာကြီးပေါ်မှာမခံစားကျင်တာလားနေသာခံကက်ဖြစ်နေတဲ့စိတ်ကလေးဘလို့ခံစား နေတာလဲအဲ့ဒါကိုမြင်အောင်ကြည့် မကြိုက်တဲ့ခံစားမှုလားနှစ်သက်တဲ့ခံစားမှုလားကောင်းတယ်လို့ခံစားနေတာဆိုးတယ်လို့ခံစားနေတာခန္ဓာကိုယ်ဓာတ်ကြီးလေးပါးတွေကဖောက်ပြန်လာပြီတင်းလာတယ်တောင့်လာတယ်ညှက်လာတယ်အဲ့ဒါမျိုးဖြစ်လာပြီဆိုရင်စိတ်မှာခံစားတာမခံမရနိုင်ဖြစ်နေရတာနေတာခံခက်ဖြစ်နေတာအဲ့မှာဘလို့ခံစားနေတာလဲဆိုတာကိုကြည့်တာ အဲ့ဒါဝေဒနာနုပဒနာဝေဒနာနုပဒနာရှုရင်ခံစားမှုသဘောအဲ့ဒါကိုမြင်အောင်လိုက်ကြည့်တာခံစားတဲ့ဝေဒနာကိုအရင်မြင်အောင်ကြည့်တောက်နာပေါ်ရင်တောက်နာပေါ်မှာသွားခံစားတဲ့သဘောတင်းနာပေါ်ရင်တင်းနာပေါ်မှာခံစားတဲ့သဘောအဲ့ဒီခံစားတဲ့သဘောလေးကြည့်တော့ကြည်ရင်ကြည်ရင်ကြည်ရင်အဲ့ခံစားတဲ့သဘောလေးအတွက်သူခံစားပြက်နေတာပဲမြင်နေတာမမြဲဘူး အဲ့ဒါလေးတွေမြင်အောင်ကြည့်ရယောဂီများကိုယ်ကမ္မထံကို လက်ကင်ထားပြီးတော့လှုပ်လို့ရအောင်လို့သုံးမျိုးလုံးဒီနေ့ပေးတာပါပုံမှန်တော့တစ်မျိုးပဲရှုရမှာခုကအများဆိုတော့တချို့လေးကရုပ်ရှုခြင်းနဲ့တချို့လေးကနာမ်ရှုခြင်းနဲ့တချို့လေးကဝေဒနာရှုခြင်းနဲ့ရှုကိုကိုနှစ်သက်တာကိုယ့်အကိုရှုမိမိနှစ်သက်တဲ့ကမ္မထံတကူကိုလက်ကင်ထားပြီးတော့ နေမနာညမနာရုပ်ရှုရင်လည်းရုပ်ရဲ့အပြက်တွေမြင်အောင်ရှုရစိတ်ရှုရင်လည်းစိတ်ရဲ့အပြက်ဝေဒနာရှုရင်လည်းဝေဒနာရဲ့အပြက်အဲ့ဒီအပြက်လို့ခေါ်တဲ့အနိစ္စတရားကိုမမြင်သေးရင်ဒုက္ခနဲ့အနတ္တဘယ်လိုမှမမြင်နိုင်ဘူး ဏကြီးကတောင့်လာတယ်တင်းလာတယ်ဥလာတယ်ဖြစ်လာတဲ့ခါကျတော့ခါကြီးကိုဆန့်နေတာလှုပ်ချင်တာပြင်းကျင်တာဆိုတော့အဲ့စိတ်ထွက်လာလိမ့်မယ်နော်သွားလိုက်လျောမပေးတဲ့အဲ့ခါဆန့်နေတဲ့စိတ်ကြီးလှုပ်ချင်တဲ့စိတ်ကြီးပြင်းကျင်တဲ့စိတ်ကြီးအဲ့ဒါကြီးကထွက်လာလိမ့်မယ်အဲ့အဲ့စိတ်ကိုစိတ်ဓာနုပဒနာရှုတဲ့ပုဂ္ဂိုလ်အဲ့လှုပ်ချင်တဲ့စိတ်ပြင်းကျင်တဲ့စိတ်ပေါ်လာတဲ့စိတ်ကိုမြင်အောင်လာကြည့် ယုတ်ကမ္မထာရှုတဲ့ပုဂ္ဂိုလ်အဲ့ခါကြီးကတောင့်လာတာလားတင်းလာတာလားဘလို့ဖြစ်လာတာလဲအဲ့ယုတ်ကြီးရဲ့တောင့်သဘောတင်းသဘောပူသဘောကြိုက်သဘော ထုံသဘောကြီးဘလို့စလာတယ်လဲဘလို့ဖြစ်လာတယ်လဲဆိုအစလဲဆိုလိုက်ကြည့်အဲ့ဒါယုတ်ကမ္မထာသမားအဲ့တောင့်နာကြီးအစလဲဆုံးပူဓာကြီးအစလဲဆုံးကြိုက်တာအစလဲဆုံးမြောင်းကိုကြည့်လှုပ်ပင်မပေးနဲ့ပြင်မပေးနဲ့ လှုပ်တာတွေပြင်တာတွေမတာတွေမလုပ်ဖဲနဲ့ပြောင်းလဲနေတဲ့ရုပ်ကြီးရဲ့အစလဲဆုံးကိုမြင်အောင်ကြည့်အဲ့ဒါယုတ်ကမထန်သမားတင်းတာရဲ့အစတင်းတာအလဲတင်းတဲ့အဆုံးဆုံးနေထီအောင်လည်းလိုက်ကြည့်လိုက်ပူရာစပူရာလဲပူတယ်ဆုံးဆုံးနေထီအောင်လိုက်ကြည့်ထုံနာစထုံနာလဲထုံတယ်ဆုံးဆုံးနေထီလိုက်ကြည့်အဲ့ဒါယုတ်ကမထန်သမား အာမခန္ဓာကိုမပြင်ပေးပဲနဲ့ပြင်မပေးပဲနဲ့သူ့ဟာနဲ့သူအစလဲဆုံးကိုတခါတည်းငုတ်တုတ်ထိုင်တာကြည့်နေ။ စိတ်ဓာတ်ဥပဒနာသမအပေါ်သမျှစိတ်ဒီအကုန်ရှုခံမှာပဲအိမ်ကြောင်တွေးမှုအလုပ်ကြောင်တွေးမှုသားကြောင်တွေးမှုသမီးကြောင်တွေးမှုဘာတွေးတွေးတွေးတဲ့စိတ်ဒီအကုန်မြင်အောင်ကြည့်ပါရှေ့ကစိတ်ကတွေးရင်နောက်စိတ်ကကြည့်စောင့်ကြည့်စောင့်ကြည့်တာနဲ့အဲရှေ့ကစိတ်ကတွေးတာဒါရိုက်တန်းသိတယ်မရှုနိုင်လိုက်ရင်အဲ့မှာမသိတော့ဘူး ပေါ်သည်များစိတ်ဒီဒီအရှုခံမှာယုတ်ကြီးကတင်းပြိုင်တင်းတာသွားသည်မှာပူတာပေါ်ပြိုင်ပူတာသွားသည်မှာသွားသည်တဲ့စိတ်ကိုမြင်အောင်ကြည်ခိုင်းတာပါအောက်ကပူတာကြီးမကြည့်နဲ့နာကမထန်သမားစိတ်ကိုရှုတဲ့ပုဂ္ဂိုလ်ကပူတာကိုသွားသည်တဲ့စိတ်တင်းတာကိုသွားသွားပြီးညှို့ညွတ်ပြီးသိတဲ့စိတ်ကိုမြင်အောင်လိုက်ကြည့် ရားတာပေါ်ရင်သူရားတာသွားသိတာပဲကြိုက်တာပေါ်ရင်ကြိုက်တာသွားသိတာထုံတာပေါ်ထုံတာသွားသိတာမသိနိုင်လို့ကိုပြောလို့မရအဲ့ဒါနံတဘာဝသူ့လို့သူလောက်တာ ဝေဒနာနုပဒနာ အာတန်တဲ့ပုဂ္ဂိုလ်များခန္ဓာကိုယ်ဓာလေးပါဖောက်ပြန်တဲ့အခါမှာတင်းတာပေါ်မှာတင်းတာကိုသွားပြီးတော့ခံစားတဲ့စိတ်မြောင်ကြည့်ကောင်းတယ်လို့ခံစားရလားဆိုးတယ်လို့ခံစားရလားစိတ်ထဲမှာအလယ်လက်ဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဆိုဝေဒနာ၃မျိုးစိတ်မှာဘယ်လိုခံစားသလဲဆိုတာအဲ့ဒါခံစားတဲ့စိတ်ကိုကြည်ခိုင်းတာ တတိထားပါတတိထားကိုယ့်ရဲ့ရှုနေတဲ့ရှုခွက်ကာယစိတ်တဝိနာတမှာမိမိကဘယ်ဟာရှုနေလဲကိုယ်ရှုခွက်ကိုမပြောက်စေနဲ့ရုပ်ရှုတဲ့ပုဂ္ဂိုလ်များလည်းအဲ့ဒီရုပ်ကြီးရဲ့တောင်းသဘောတင်းသဘောတွေပေါ်လာရင်အစလဲဆုံးမြင်အောင်ကြည့်ဝေဒနာမတက်ခင်တော့ကတော့ ရှုပြီးတော့ဝေနာနဲ့တက်ရော ပြတ်စုပြင်လိုက်ပြုတ်လိုက်ရင်ကိုယ်အတွက်ရှုွက်ကပျောက်သွားတာသွားပြီးအလိုလိုက်ပြီးပြင်မပေးနဲ့ရုပ်စင်ဘလို့ပြောင်းနေတယ်လဲဆိုတာမြင်အောင်ကြည့်ပါတောင်းတဲ့သဘောတွေတင်းတဲ့သဘောတွေ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 ဒနာခံစားတဲ့သဘောတွေကလည်းခံစားပြီးပြည့်ရတာပဲဘာတစ်ခုမှမြဲတာလည်းမရှိဘူးတင်တာလေးပေါ်မှာသွားပြီးတော့ခံစားတဲ့စိတ်ပူရာပေါ်ရင်ပူရာပေါ်မှာသွားပြီးတော့ကောင်းတယ်ဆိုတယ်လို့ခံစားတဲ့စိတ်အဲ့ဒီခံစားတဲ့သဘောတွေဟာလည်းအနှိမ့်စမမြဲဘူးသူသဘောသူခံစားပြီးပြတ်တာပဲရှိတယ်ဝေဒနာရဲ့သဘောဘာလဲဝေဒနာဆိုတာနံတရား အဲ့နံတရားလေးကဘာမှမမြဲဘူးသူကသူဖြစ်ပြီးပြက်ဖြစ်ပြီးပြက်အဲ့ဖြစ်ချင်းပြက်ချင်းတွေနဲ့ပြည့်နေတဲ့သင်္ခါရလောကကြီးကိုမြင်အောင်ရှုရမဝိပဿနာရှုတယ်ရုပ်တရားတွေကြည့်တဲ့အခါကျတော့တင်တာနေတောင်းတာပြောင်းပြန်ပြီးပူတာပေါ်ပြန်နည်းနည်းပူတာနေများများပူပြန်ပြီးဩရုပ်စင်တွေဟာလည်းပြောင်းနေပါလားရုပ်လက္ခဏာရှုတဲ့ပုဂ္ဂိုလ်ကလည်းရုပ်ရဲ့ပြောင်းလဲနေတဲ့သဘောတွေ အဲ့ဒီလိုရှုနိုင်မှအဲ့ဒါဝိပဿနာဉာဏ်မျက်လုံးနဲ့ကြည့်နိုင်မှဦးဇင်းတို့ဒကာတော်မတွေဘဝမှာတန်ဖိုးရှိမှာလူဖြစ်ကျိုးနတ်လူဘဝရကျိုးနတ်ထိုင်ကြည့်ကြည်ရင်ကြည်ရင်ကြည်နေရုပ်စင်တွေပြောင်းနေတယ်သူကသူမြင်လိုက်တယ်ဘူရာတစ်မျိုးတောက်တာတစ်မျိုးတင်းတာတစ်မျိုးရှားတာတစ်မျိုးကြိုက်တာတစ်မျိုး မူဓာတစ်မျိုးဝေဓာတစ်မျိုးအမျိုးမျိုးရုပ်ရှင်တွေပြောင်းရိပ်ရိပ်ရိပ်ရိပ်ပေါ်တာတစ်မျိုးဒိတ်ဒိတ်ဒိတ်ဒိတ်ဖြစ်နေတာတစ်မျိုးတင်းလာတာချက်လာတာရုပ်ရှင်ကြီးတွေတစ်မျိုးပြီးတစ်မျိုးပြောင်းပြရုပ်နာလက္ခဏာဖောက်ပြန်ပြောင်းလဲနေတတ်တဲ့သဘာဝလက္ခဏာရုပ်ကသူ့သဘောသူပြတယ်အဲ့ဒါကိုညံတဲ့ပဲကိုကဖောက်ပြန်ခြင်းပြောင်းလဲခြင်း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 အဲ့ဒီမမြဲတဲ့အနိစ္စအဲ့ဒီစိတ်ကလေးဟာအတိတ်တွေးလိုက်နာဂတ်တွေးလိုက်ตาအကြောင်းရောက်လိုက်သမီးအကြောင်းရောက်လိုက်အလုံအကြောင်းရောက်လိုက်အိမ်အကြောင်းတွေးလိုက်ဟိုတွေးလိုက်ဒီတွေးလိုက်အမျိုးမျိုးတွေးနေတတ်တဲ့အဲ့ဒီစိတ်ကလေးဟာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဩဒီစိတ်ဟာမမြဲပါလားဖြစ်ချင်းပြက်ချင်းနဲ့မြဲမပြတ်တလဇက်ဖြစ်ပြက်နေရပါလား အဲ့ဒီဖြစ်ပြက်နေတဲ့စိတ်ကိုရှုပါများတော့အဲ့ဒီဖြစ်ချင်းပြက်ချင်းအမြဲဖြစ်နေရလို့အဲ့ဒီစိတ်ကိုဒုက္ခလို့ဉာဏ်ကမြင်လာအဒုက္ခလက္ခဏာဉာဏ်နဲ့ရောက်အောင်ရှုရမှာပါခံစားတဲ့ဝေဒနာတွေရှုတဲ့ယောဂီကလည်းပဲတင်နာပေါ်ရင် သွားပြီးတော့ခံစားပြန်ပြီပူတာပေါ်တော့လည်းခံစားလိုက်တာပဲအေးတာပေါ်တော့လည်းစိတ်ကသွားခံစားလိုက်တာဩခံစားတဲ့ဒီနံဝေဒနာဟာ ခံစားပြီးရှိသလားမရှိဘူးအင်မတန်မှနာပါတယ်မခံနိုင်ပါဘူးဆိုခံစားရကြီးရလဲနောက်ကျော်ပြောင်းသွားတယ်ကောင်းပါတယ်လို့ခံစားရလဲနောက်ပြန်ကြည့်မရှိဘူးခံစားတဲ့သဘောတွေကလည်းမမြဲဘူးအဲ့မမြဲတဲ့သဘောကိုရှုပါများလားဒုက္ခလို့မြင်အောင်ရှုရအဲ့ဒါဝိပဿနာလမ်းကြောင်းပဲဦးဇင်းတို့တရားတော်မတွေဘယ်ဆရာနဲ့အကျင့်ကျင့်ဘယ်မှုနဲ့အကျင့်ကျင့်ဘယ်ရိပ်သားနဲ့အကျင့်ညာအကျင့်ညာ အနေစာလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဉာဏ်ဆိုတဲ့အဲ့လက္ခဏာဉာဏ်၃ပါးနဲ့တင်ပြီးအနေစာမမြင်သေးသမျှသည်ဒုက္ခလည်းမြင်မှာမဟုတ်ပါဘူးနော်ကြောင့်မို့မိမိမြင်ရမှာရုပ်ပေါ်မှာအနေစာမြင်ပြီလားနော်နာမ်ပေါ်မှာအနေစာမြင်ပြီလားဒီရုပ်လက္ခဏာတွေနာမ်လက္ခဏာတွေဆိုတဲ့လက္ခဏာပေါ်မှာဘယ်လက္ခဏာပေါ်မှာမိမိကအိဋ္ဌဒုက္ခအနတ္တလက္ခဏာတင်နိုင်ပြီလေဉာဏ်ကမြင်ပြီလေ ဒါပဲအရေးကြီးပါတယ်ဘသူတရားအားထုတ်အားထုတ်ဒီယုံနဲ့ဒီနံရှိတာဒီယုံနဲ့ဒီနံရဲ့အပေါ်မှာပဲဥစဉ်တို့တရားဓမ္မတွေချက်ချင်းပြက်ချင်းအနိစ္စကိုမြင်အောင် ရှုကြဒီကနေကြော်ပြီးရှုလို့မရပါဘူးဘယ်မှသွားရှုလို့မရပါဘူးကိုယ်လောက်ကအခုရုပ်တွေအပေါ်မှာကြည့်တဲ့ပုံကလည်းရုပ်ရဲ့အနိစ္စမြင်အောင်ကြည့်တင်တာနေတောင်းတာတွေပြောင်းမြန်နည်းနည်းတင်တာများများတင်တာပြောင်းမြန်ပြောင်းလဲနေလို့ ရသော်ဘုရားကအဲ့ဒါမမြဲဘူးအနိစ္စနာမောရှုတဲ့ပုဂ္ဂိုလ်ကလည်းနာရဲ့ပြောင်းပြောင်းပြောင်းပြောင်းနေတဲ့အနိစ္စမြောင်ကြည့်ဝေဒနာနုပါဒနာရှုတဲ့ပုဂ္ဂိုလ်တွေကလည်းစိတ်မှာခံစားမှုမှန်သမျှအကုန်လုံးနောက်ပိုင်းတော့ကြားတာလည်းဘယ်လိုခံစားရလဲနားတာလည်းဘယ်လိုအကုန်ရှုရမှာကြီးပဲ။ ဒါပေမဲ့အခုကကာယတကားကနေစောင့်ရှုတဲ့ဆုံးလုံးဆရာတော်ဘုရားကြီးကခန္ဓာကိုယ်ကာယတကားစောင့်ရှုတော့မြင်လွယ်တယ်ထင်လွယ်တယ်ကြောင့်မို့ခန္ဓာကိုယ်ကြီးပေါ်မှာဓာတ်လေးပါးဖောက်ပြန်တာအနေမှာဝေဒနာနံဘလို့ခံစားတယ်လဲဆိုတော့အဲ့ဒါလိုက်ကြည့် အဲယောဂီတို့အလုံးအင်ဒီလေးတွေစစ်ထားလိုက်ပါတော့ခါကြီးတောက်မထားတော့နဲ့တင်းမထားတော့နဲ့အသာလေးဖြေချလျှော့ချစိတ်ကလေးကိုခဏငြိမ်အောင်လေးခဏထားလိုက်တော့စိတ်ကလေးငြိမ်အေးပြီးတော့ကြည်သွားထားပြီးအလုံးဖြုတ်လို့ရပါပြီဦးဇင်းတစ်စက်တည်းပဲမေတ္တာတစ်ခါတည်းပို့ပြီးခဏလေး play တိုင်းပေးမယ် သမုဒေအထဝီသင်္သဒွါရသင်္သသဟတကေပိသတတသဟတာနိနမာမိတိရသမဟံအပကဝါလုကာကင်္ဂာနန္ဒာနေဗုဒ္ဓဇိနာဒေတံဓမ္မင်္သတံငင်္သအာရရေနနမမဟံနမကာရ ानु ဘာဝေနဟိတဝတ္တပေဥပတဝေ အနေကအန္တရာယာဘိဝိနာတံတုအသေသတောတိရသမိန်တေဗုဒ္ဓတေထောတာရိပုတ္တောသဒက္ခိနေဝါမအံတေမောက္ကလာနောပုရာတောပိတိကတယံပိစီမေတဝါအာနန္ဒောသတုတိတာခိနာတဝါသမန္တာလောကပါလာဇအိနာဒေဝတာပြမကဧတေတံအာနုဘာဝေနသဗ္ဗေပိယဥပတဝါ အနေကအန္တရာယာပိဝိနတံတုအတေတတောအထာဏမေတံဘိခဝေနဝကသောယံပရုပကမေနတထာဂတံဇီဝိတဝရောဘေယနုပကမေနဘိကဝေတထာဂတပရိနိဗ္ဗာယံတိဣတေနာတစ္ဆာဝိသေနာသူတိတေဟောတုတပရာကင်္ဂဝါလူသေသူမကပွင့်တော်မူကြကုန်သောသုသောဖျားရှင်ကိုရောမြတ်ပေါင်းတို့၏ ဒီမြလာစွာသောမေတ္တာတော်သစ္စာတော်ဘုံတော်ကံတော်ဉာဏ်တော်ပါရမီတော်မဟာကရုဏာတော်တို့ကြောင့်၎င်းမလေရန်ဖိုလေရန်နိဗ္ဗာန်ပတိယစေတံသောတရားတော်မြတ်ပေါင်းတို့ကိုယ်တော်ကျေးဇူးတော်တို့ကြောင့်၎င်းအရိယာရှိဖို့တန်ခါတော်ရှင်ကောင်းရှင်မြတ်ပေါင်းတို့ဤမြလာစွာသောမေတ္တာတော်သစ္စာတော်တကုတ်တေသောအနုဘောအလုံးတို့ကြောင့်ယခုရှင်မောင်း၌ရှိနေကြကုန်သောအလုံးသောမြို့ကောင်းသားမြို့ကောင်းသမီးပေါင်းသူတော်ကောင်းတို့နှင့် အမေရိကတိုင်းကြီးတစ်တိုင်းလုံးမှာရှိနေကြကုန်သောအလုံးသောလူနာမြမတ္တဝါအပေါင်းတို့သည်၎င်းဤဩစတြေးလျတိုင်းကြီးတစ်တိုင်းလုံးမှာရှိနေကြကုန်သောအလုံးသောလူနာမြမတ္တဝါအပေါင်းတို့သည်၎င်းဤကမ္ဘာလောကကြီးတစ်ခုလုံးမှာရှိနေကြကုန်သောအလုံးသောလူနာမြမတ္တဝါအပေါင်းနှင့်အလုံးသောသုံးသတ္တဘုံသာတ္တဝါအပေါင်းတို့သည်ဤဖေယတရားတန်ခါယတနာမြတ်သောမားတို့ဂုံတော်ကျေးဇူးတော်တို့ကြောင့်ဘေးရန်ခတ်သိမ့်ငြိမ့်ကြပါစေဒေါသခတ်သိမ့်ငြိမ့်ကြပါစေ။ ဆင်းရဲခါသိမ်းငြိမ်ကြပါစေနှလုံးစိတ်ဝိုင်းအေးချမ်းကြပါစေကိုယ်တွင် ကိုယ်ပါအိမ်တွင် အိမ်ပါနှစ်ဌာနတို့၌ကြာရောက်ပြီးကြာရောက်စေကြောက်လက်တံဖြစ်သောဘေသော ရန်သောအန္တရာယ်သောယောဂသောမျိုးမျိုးတို့ကင်ကွယ်ငြိမ်းပြောက်မကြမြောက်သည်ဖြစ်ကြပါစေ။ကောင်းမြတ်သောကျမ်းစီမှန်သမျှကောင်းမြတ်သောလောကိုင်းမှန်သမျှတို့သည်တောင်းတတိုင်းကျမ်းစီတိုင်းမဆိုင်မတွအပြည့်စုံနိုင်ကြပါစေ။ ကောင်းမြတ်သောကြံစီမှန်သမျှကောင်းမြတ်သောလောက်ကီမှန်သမျှတို့သည်တောက်တာတိုင်းကြံစီတိုင်းမဆိုင်မတွာပြည့်စုံနိုင်ကြကုန်ပြီလျင်ရသော်ဗျာရှင်ကိုတော်မြတ်ကြီးနှင့်အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုကြထိုးထွင်းသိရသောအသင်္ခတတနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်တော်တည်း သာဓုသာဓုပါဗျာကဲတရားမဟုတ်ခင်ခဏလေးအပေါ်ပါလေး